ဗျာဒိတ်ကျမ်းခန်းကြီး၄အငယ်1မှ9ထို့နောက်မှငါကြည့်လျင်ကောင်းကင်၌တကားဖွင့်ထားလျက်ရှိ၏ရှေးဥစွာကြားရသောအတန်ဟုမူကားဤအရတ်တို့တက်လောနောင်ကာလ၌ဖြစ်ရမည်အရာတို့ကိုငါပြမည်ဟုငါနှင့်ပြောလျက်ရှိသောတဘိုးခရာတန်ကဲ့သို့မြည်လေ၏ထိုအခါဝိညာဉ်တော်ကိုငါသည်ချက်ချင်းခံရ၍ကောင်းကင်ဘုံ၌ပလင်တစ်ခုတည်လျက်ရှိ၏ ပလင်ပေါ်မှာထိုင်သောသူလည်းရှိ၏ထိုသူ၏အဆင်းအယောင်သည်ငကတွက်ကြောက်ပရမညာကြောက်နှင့်တူ၏ပလင်၏ပတ်ဝန်းကျင်၌ကားမြတ်ကြောက်အဆင်းအယောင်နှင့်တူသောတက်တန့်ရှိ၏ထိုပလင်၏ပတ်ဝန်းကျင်၌အခြားသော ပလင်24ပလင်ရှိ၏ထိုပလင်တို့အပေါ်၌အသက်ကြီးသူ24ပါးတို့သည် ဖြူသောအဝတ်ကိုဝတ်ဆင်လျက်ခေါင်းပုံ၌ရွှေတရဖူကိုဆောင်းလျက်ထိုင်နေကြ၏ ပလင်တော်တဲကလျက်စစ်ပြက်၏စကားပြောတံမိုးချိုးတံလည်းမြည်၏ပလင်တော်ရှိ၌ဘုရားသခင်ဝိညာဉ်တော်ခုနှစ်ပါးဒီဟုသောမိခွက်ခုနှလုံးတို့သည်ထွန်းလျက်ရှိကြ၏အငယ်၆မှ7ပလင်တော်ရှိ၌လည်းကြောက်တလင်းနှင့်တူသောဖန်ရီကန်ရှိ၏ပလင်တော်ဤအတွင်း၌၎င်းပတ်ဝန်းကျင်၌၎င်းမျက်စိနှင့်တကိုယ်လုံးပြည့်သော တရဝါလေးပါရှိ၏ပထမတရဝါသည်ရှင်သိနှင့်တူ၏ဒုတိယတရဝါသည်နွားတငယ်နှင့်တူ၏တတိယတရဝါသည်လူမျက်နှာရှိ၏စတုထတရဝါသည်ပြန်လက်ရှိသော ရွှေလင်းဒါနှင့်တူ၏ထိုတရဝါလေးပါတို့၏ကိုပဝန်းကျင်၌တပါးတပါးလျင်အတောင်6ခုစီရှိ၍အတွင်း၌မျက်စိနှင့်ပြကြ၏သူတို့ကလည်းအနန္တတကိုးနှင့်ပြည့်စုံ၍ ပစ္စုပန်အတိတ်အနာဂတ်ကာလအစဉ်ရှိတော်မူသောသာရရှင်ဘုရားသခင်သည်တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏ဟုနေညံ့မပြငြိမ်၍မနေဘဲပြောဆိုကြ၏ပလင်တော်ပေါ်မှထိုင်၍ကဘာဆက်ဆက်အသက်ရှင်တော်မူသောသူ၏ဘုံတရီဂုံကျေးဇူးတော်ကိုထိုတော်ဝါတို့သည်ချီးမွမ်းကြသောအခါအသက်ကြီးသူ24ပါးတို့သည် ပလင်တော်ပေါ်မှာထိုင်တော်မူသောသူရှေ့၌ပြက်ဝတ်လျက်ကဘာဆက်ဆက်အသက်ရှင်တော်မူသောသူကိုကိုးကွယ်လျက်အိုထာဝရဘုရားကိုတော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူပြီးထိုအရာတို့သည် အလိုတော်ကြောင့်ဖြစ်၍ဖန်ဆင်းလျက်ရှိကြပါ၏ထိုကြောင့်ကိုတော်သည်ဘုံတရေတကိုးတော်ကိုခံစားထိုက်တော်မူ၏ဟုလျှောက်ဆို၍ပလင်တော်ရှိ၌မိမိတို့တရဖူများကို 叫他家姨。